ဟဘကုတ်အနာဂတိကျမ်းအခန်းကြီး1အငယ်1မှ7ပရောဖက်ဟဘကုတ်ခံရသောဗျာဒိတ်တော်အချက်ဟုမူကားအိုထာဝရဖျားကိုရောဒီကြားတော်မူပဲအပေမြကာလပတ်လုံးအကျွန်ုပ်အော်ဟိရပါမည်နီကေတင်တော်မမူပဲအကျွန်ုပ်သည်အာဓမအမှုကိုခံ၍ရှေ့တော်၌အပေမြကာလပတ်လုံးအော်ဟိရပါမည်နီ မတရားသောအမှုကိုအကျွန်ုပ်အားအဘယ်ကြောင့်ပြတော်မူသနည်း။အဓမ္မအမှုကိုအဘယ်ကြောင့်မြင်စေတော်မူသနည်း။လုယူခြင်း၊အနိုင်အထက်ပြုခြင်းအမှုသည် အကျွန်ုပ်ရှေ့မှာအဘယ်ကြောင့်ရှိရပါသနည်း။ငြင်းခုံခြင်း၊ရန်တွေ့ခြင်းကိုလည်းအဘယ်ကြောင့်လူချင်းပြုရပါသနည်း။သို့ဖြစ်၍တရားလျော့ပါ၏။တရားသဖြင့်စီရင်ဆုံးဖြတ်ခြင်းမရှိပါ။မတရားသောသူတို့သည် ဖြောင့်မတ်သောသူတို့ကိုဝိုင်းသောကြောင့်၊မတရားသဖြင့်စီရင်ဆုံးဖြတ်ကြပါ၏။သစ္စာပျက်သောသူတို့၊ကြည့်ရှုဆင်ခြင်၍အလွန်မှိုင်တွေကြလော့။အကြောင်းမူကား၊သင်တို့အားသူတပါးပြညွှန်သော်လည်း၊သင်တို့မယုံသောအမှုကိုသင်တို့လက်ထက်ကာလ၌ငါပြု၏။ပြင်းထန်လျင်မြန်သောခါလဒဲအမျိုးကိုငါနှိုးဆော်၏။ကိုယ်မပိုင်သောနေရာအရပ်တို့ကိုသိမ်းယူခြင်းငှါ မြေတပြင်လုံး၌ခြီသွားကြလိမ့်မည်အလွန်ကြောက်မဲ့ဖွယ်သောသူဖြစ်၍ကိုယ်အလိုအလျောက်တရားစီရင်ဆုံးဖြတ်ကြ၏သူတို့၏မြင်းသည်ကြက်တစ်ထက်လင်းမြန်၏ည၌လေသောတောခွေထက်ကြမ်းတမ်း၏မြင်းစည်းသူရဲတို့သည်အဝေးကလာ၍ခုန်ကြလိမ့်မည်အကောင်ကိုကိုက်စားခြင်းငှာလျင်မြန်သောရွှေလင်းတကဲ့သို့ပြန်လာကြလိမ့်မည် ထိုသူအပေါင်းတို့သည်ညှင်းဆဲခြင်းငှာလာကြ၏ရှိသောသာမျက်နာပြုသောအလုံးရင်းဖြစ်၍ဖမ်းမိသောသူတို့ကိုတဲလုံးနှင့်အမျှစုဝေးစေကြလိမ့်မည်ရှင်ပြန်တို့ကို အာမနာမင်းများတို့ကိုပြည့်ရပြုကြလိမ့်မည်ရဲတိုက်ရှိသမျှတို့ကို ကဲ့ရဲ့လျက်မြေမှုန့်ကို ပုံထား၍တိုက်ယူကြလိမ့်မည်ထို့နောက်သူတို့သည် သဘောပြောင်းလဲလျက်လွန်ကျူး၍အပြစ်ခံရကြလိမ့်မည်မိမိတို့တကူသည်မိမိတို့ဖျားဖြစ်လေသည်တကားအငယ်၁၂မှ၁၉အိုထာဝရဖျား အကျွန်ုပ်၏ဖျားသခင်တန်ရှင်းတော်မူသောဖျားကိုရောသည်နေဆထာဝရတည်တော်မူသည်မဟုတ်လောသို့ဟုတ်လျင်အကျွန်ုပ်တို့သည်သေခြင်းနှင့် ကင်းလွတ်ကြပါမည်။အိုထာဝရဘုရားအကျွန်ုပ်တို့ကိုစစ်ကြောစေခြင်းငှာသူတို့ကိုခံထားတော်မူပြီး။အိုကြောက်ထျံဆုံးမစေခြင်းငှာသူတို့ကိုနေရာချတော်မူပြီး။ကိုရောဒီဒုစရိုက်ကို ကြည့်ရှုတော်မမူ။တန်ရှင်းသောမျက်စိရှိတော်မူ၏။အာရမအမှုကို ကြည့်ရှု၍နေတော်မူတတ်ပါ။ သို့ဖြစ်၍တစ္ဆာပြတ်သောသူတို့ကိုအဘဲကြောင့်ကြည့်ရှု၍နေတော်မူသနည်းအာရမလူသည်မိမိထက် ဖြောင့်မတ်သောသူကိုကိုက်စားသောအခါအဘဲကြောင့်တိတ်ဆိတ်စွာနေတော်မူသနည်းလူတော်ဝါတို့ကိုလည်းပင်လေငါးကဲ့သို့၎င်းမင်းမရှိသောပူးကောင်ကဲ့သို့၎င်းအဘဲကြောင့်ဖြစ်စေတော်မူသနည်းရန်သူသည် ထိုသူအပေါင်းတို့ကိုငမြားနှင့်မြားလျက်ကိုနှင့်အုပ်လျက် ပိုက်နှင့်လောင်လျက်ဝမ်းမြောက်ရွှင်လန်းတတ်၏မိမိကျွန်အားရေပူဇော်၍မိမိပိုက်အားနန္တာပေါင်းကိုမီးရှို့တတ်၏အကြောင်းမူကားထိုတစားအားဖြင့်ဥစ္စာရတတ်၍ဝါစွာစားရ၏တို့ဖြစ်၍သူသည်ပိုက်ခွန်တဲကငါတို့ကိုတွန်းလောင်းရပါမည်လော လူအမျိုးမျိုးတို့ကို မနှမျောဘဲအစဉ်လှုပ်ကြံရပါမည်လော